ကျုံခဲ့တဲ့ရက်တွေကဒီရခဏမှာခန္ဓာအတိုက်ကြဖွင့်တာပေါ့ပူပေါင်းပြီးတော့သုတ္တလတ္တိပေါင်းစားပြီးတော့ဖြစ်ပေါ်ပုံလေးပေါ့ဒီတော့ဖြစ်ဆဲခြင်းမှာလည်းပြီးတော့ရှိသေးရင် ရုပ်ဓာတ်စီရောက်သွားရုပ်ဓာတ်စီသင်္ခါစီစိတ်ကလေးစိတ်ကြသွားနန္ဒတိပေါ့ဒီချိန်နဲ့တပေါက်လေးဖြစ်တဲ့အခါမှာခုခုကိုရှိရှုပြီးတော့တည့်တည့်ကြည့်သွားလို့ရှိရင်ဆံရဟာတွေလည်းပဲအကုန်လုံးကြည့်သွားတော့တတ်ကြည့်ဆိုတာ သူကသူဆောင်းနေတာပဲသူကသူဆောင်းနေတယ်ပဲအတိအကျသူရဲ့ကိုယ်စီတဘာဝလေးရှိတာကိုပဲသူသဘောသူဆောင်တယ်လို့ခေါ်တာပါပဲသုဒ္ဓနာတ္တိမှာရှိနေတဲ့သဘောလက္ခဏာတွေကြည့်အောင်ရှုလို့သတ္တဘာဝတွေကြည့်သွားပြီဆိုလို့ရှိ မသိခင်ကတော့အပူကြီးထင်ထားတာပါမြင်တာတော့မဟုတ်ဘူးအပူကြီးထင်ထားတာပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမဆက်ရှိနေတဲ့ဇီဝအတ္တအဲဒီဇီဝတ္တလေးကိုဌာနချုပ်ကပရမအတ္တကြီးကထိန်းချုပ်ထားတယ်သူကနေဆိုနေတေဆိုတေဆိုတာကသူ့လက်ထက်မှာပဲဆိုတော့ သူကဆုံးမအုပ်ချုပ်ထားတဲ့စသည်ပါလေမှန်ဟုတ်တဲ့အားကြီးအမှန်လို့ပြီးတော့ဘောလေအထင်နဲ့ဒီလိုပဲယုံကြည်ကြတာပါပဲယုံကြည်ထားတဲ့အတိုင်းဖြေရသေးပဲပြောကြတာပါပဲဖြေရပြောတဲ့အားကြီးကတော့ကိုယ်ပိုင်ညာမပါတော့ စိတ်ချလက်ချဆုံးဖြတ်ချက်ချတာမရှိတော့သုံးမတန်တရားတွေလည်းတရားချံကြောဉာဏ်မနှောတာတရားစီချံကြောတော့ကိုယ်ပိုင်ညာမပါဘူးပေါ့သဘောမစင်တဲ့ခုနခန္ဓာတိုက်တာအဖွင့်တော့ခေါ်တဲ့သဘာဝတွေဒါတွေမသိချဘူးပေါ့ ဒီရဆိုလည်းပဲရှိပါရှိရင်တော့ဉာဏ်ဉာဏ်တို့အတိညာလည်းမပါတော့ဒုတိယလည်းမရှိဆန္ဒလည်းမရှိလောကသိတော်တဲ့ဝိရိယလည်းမရှိတော့အထူးသဘောနဲ့ပဲပေါ်လိတာတွေပေါ့ဟွန်းဒီအထူးသဘောနဲ့ကတော့ခန္ဓာတိုက်တာပွင့်တဲ့သဘာဝကိုလည်းမသိပါဘူး သိထားမစင်ကြယ်လို့အထုတ်တဲ့အခါအထုတ်မပြည့်ရတဲ့ဟာတွေလည်းမစင်ကြယ်ရပါအထင်လည်းဖြစ်တော့ယုံမှားဝင်ဆိုယုံမှားတွေဝင်လာတာခုခန္ဓာတက်ကြောင့်ဝင်တာ၃မျိုးဖြစ်ပေါ်စေကာလမှာပေါ့လေအခုလိုသိကြရည်နဲ့ရှုလို့စိတ်ပိုင်းဆိုင်ရာအားကြီးတည်သွားပြီဆိုလို့ရှိရင် အရင်ဖြစ်လာတဲ့အတ္တပစ္စကခေါ်တယ်။ကိုယ်ရဲ့မျက်မှောက်ပြုတာဟုတ်တာအမြင်ခေါ်တယ်။ကိုယ်ရဲ့မျက်မှောက်ပြုတာတော့ရေးဆံလို့မရတော့ဘူး။အဲဒါအမြင်နဲ့ပြောလာတာပဲ။ဉာဏ်မှပြောဉာဏ်အမှတ်တိုင်းပြောလာတာ။ဟမ်။ဉာဏ်မှပြောဉာဏ်ကို ဒီလိုလည်းပြောတော့သဘောမရှင်းဘူး။ဉာဏ်ကိုပြောတော့ဒီကောလည်းပဲတကယ်အမှန်ကြည့်လို့လေအဲတကယ်အမှန်ကြည့်အောင်လည်းပဲစာပြေရပြလာတယ်။ဒီတော့ယုံလဲယုံကြည်တယ်ကြည့်လို့လည်းအဲ့ရှိတယ်ကျိုးလည်းကျိုးသားတယ်။အဲဒီအခြေခံသွားရင်ကြောင်းပြီးတော့အထုတ်တဲ့အခါမှာ ဆုံးရတဲ့တတိတွေဖြစ်ပြီးတော့စိတ်စည်းမှုတွေရလာတဲ့အခါဖြစ်ပြီးလာတာပဲအဲလိုအကြည့်ရောကအတ္တပစ္စကကိုယ်ကြည့်ရင်နော်စတိတိမြင်လာတယ်ကိုပြောတော့မြင်ရမှန်ပြောတဲ့ကိုယ်ပညာနဲ့မြင်တဲ့အားဖြင့်ပြောတာကယောဂီတွေအဲ့ဒီတိုင်းပြောရတာပါပဲဉာဏ်မြင်တော့ဉာဏ်မြင်ပါတယ်သဘောတန့်စင်တဲ့ ကိုရတဲ့သဘာဝတွေရောလည်းတန်းနေကိုရစိတ်ပိုင်းဆိုင်ရာအားတွေရောလည်းတကယ်အားတွေဖြစ်တော့ဒါလည်းတန်းနေရှိတည်တဲ့သဘောအရှိခံတော်ကလည်းပဲအမှန်တန်နေတာပါတန်နေတော့ဘာမှဂျုံမတန်ရရှိကြရှိတော့ရှင်းနေတယ်ဟမ်သဘောတန်ရှင်း ယုံမှုဝင်တဲ့ယုံကြည်တာအခုလည်းပြည့်တာဟုတ်ချေတာမှန်တယ်ဆိုတော့အဲ့ဒါလက်ခံလာတာပဲအဲ့ဒီတတ္တတရားမျိုးကလက်ရှိအထုလို့ကိုယ်ငင်းလာတဲ့အခါမှာတုတ်တက်လာတဲ့တတ္တတရားကိုခေါ်တယ်ယုံကြည်ရဆိုတာကဉာဏ်နဲ့သက်ဝင်နိုင်မှာ ကယ်အရှိတကယ်လမ်းဆန်ကိုလည်းပဲကြည့်ပြီးတော့တကယ်လည်းပဲကိုယ်ကလက်တွေ့ကြကြကြည်လာလို့တဲ့အထိအာထုတ်မှလာမှဉာဏ်နဲ့တက်ဝင်လာတာဉာဏ်ရောက်လာဉာဏ်ဝင်လာဉာဏ်ဝင်လာလို့ဆိုလို့ရှိရင်ပထမဆုံးဖြစ်နေတဲ့အပေါ်မှာဟုတ်လို့တယ်ဆိုတာပေါ့ဒီဟုတ်လို့တယ်ဆိုရဟာတတ္တတရားပဲ ဉာဏ်သက်ဝင်လာတော့တော့ဟုတ်လို့ဖြစ်ရတော့လက်ခံလိုက်တာတည်ကြည့်လိုက်တာဟုတ်ပြီဆိုပြီးတော့နောက်ဆုံးကိုလေးဖြစ်လာတဲ့အခါကျတော့ဆုံးဖြတ်ချက်ချလိုက်တာကိုပဲတတ္တရားလို့ခေါ်ပါတယ်အဲဒီလိုတိုးတက်ပုံရိုးပြီးတော့နောက်ဆုံးဆုံးဖြတ်ချက်ချနိုင်တော့အောင်တတ္တရားကြီးဖြစ်ဖို့ဆိုတာကတော့ အမှန်တရားတွေအသိစိတ်အသိစိတ်ကိုယ်ပညာနဲ့ကြည့်မြင်သွားမှကြည့်မြင်သွားတော့အခါကျတော့ခုနအသိဉာဏ်တွေတိုးတက်လာပြီဆိုလို့ရှိရင်ဖြစ်နေကြမဟုတ်ဘူးဖြစ်ကိုဖြစ်နေတာပဲတော့တကယ်ကိုဖြစ်နေတာအဖြစ်နေတာကိုကြည့်ပါတော့ဟုတ်တယ်မှန်တယ်တတိပြုတာအဲနောက်ဆုံးဆုံးဖြတ်ချက်ချတဲ့ဘိုင်းပြောပါမှာပါ အဲ့ဒီလိုခံရတဲ့တတ္တရားတွေဖြစ်ဖို့ဆိုတာကပထမဆုံးစီးရဲ့တတ္တာကိုနှုတ်ပြအောင်မယ်မှာအခုတတိပ္ပံတရားဆိုလို့ရှိရင်ရုံရုံကြည်ကြည်နဲ့အထောက်ဖို့ဆိုတာကပထမဆုံးတတိပ္ပံတရားရဲ့ဂုဏ်ကြီးတွေကို နာချာနဲ့ကြည်လာသူကဉာဏ်ဉာဏ်ခေါ်တာပေါ့ထိတ်တန်တရားဆန်းဆန်းစဉ်းစားရဲ့အစဉ်စားပြီးရဲ့ဉာဏ်လေးပဲပဲထောက်ပြီးဒီမှာလည်းကြည့်ထားတယ်ဒီပဋ္ဌာန်တရားဟာအကျိုးခုနှစ်မျိုးတွေကစိတ်ကြီးကြီးကိဝိစေဖို့ဟွန်း သတိပဋ္ဌာန်လမ်းကြောင်းရှိမှတ်တဲ့နိလဟာတတ္တဝါတွေစိတ်အကြီးကြီးဝိစီကျေဖို့ရာဒီကြောင်းကြီးပဲဒီလိုမျိုးဆောက်ပြဟောတာလားဒီကြောင်းစုဒီကြောင်းကြီးပဲလမ်းကလမ်းမမရှိဘူးဒီတလမ်းနဲ့ပဲရှင်တို့ပါဆိုလို့ရှိရင် ကိုယ်ဝိရတိပေါ်လဲရှိမှတ်တဲ့ကာယပဒနာရှိပြီနော်ခန္ဓာကိုယ်ဝိရတိဖြစ်တိုင်းပြောမလားဆုံးရစွာရှိမှတ်တဲ့ဝိရတိပဒနာရှိပြီနော်စေကုကြီးစဉ်းစားကြံစည်မှုတွေပေါ်တိုင်းဆုံးရစွာရှိမှတ်တဲ့စိတ်ဓာတ်ဝိပဒနာသိပြီဆိုတဲ့ယူသာမှုအစရှိတဲ့ဆွေရာရာအာယုကြီးကိုယ်လုံးပေါ်လိုက်ပေါ်လိုက်မှာပေါ်တယ် ရှုမြတ်စွာရှုမှတ်တဲ့ဓမ္မနုပါဒနာသိပနာခြေလိုအတိတိခံတရား၄ပါးပဲတူတူဆိုလို့ရှိရင်ကိုယ်ရဲ့စိတ်လည်းချင်းရှိရှားပေါ်တဲ့အာရုံတွေကိုလိုက်လိုက်ပြီးတော့ရှုမှတ်တဲ့အကျင့်လမ်းစဉ်ပဲအဲဒီလိုဆိုပြဟောထားတာဒီမှာလူကြီးဟာစိတ်တည်းအကျင့်ရပတ်တယ် မနည်းအပပိသတရားဆိုတော့မမနာတွေလည်းထည့်ကြည့်တယ်မမနာတွေကြည့်ရောအာယုဆာတော်မှုတတ်မဲ့မှုတွေကလည်းကြည့်တယ်စိတ်တွေအားရတယ်မရှိဘူးကြားလေလိုလေပဲတကယ်ကြောက်ရွံ့တဲ့အမှန်တရားတွေသူတို့ရဲ့ရည်ရှိသဘောပဲဆိုတော့မသိတော့ဆွဲရတယ်တဲ့ဆံပုဂ္ဂိုလ်တ attva ကြီးရှိတယ်ဆိုတဲ့အဆွဲ ကဘာကြီးနဲ့တကောကသက်ရှိတဲ့အရာအထုတွေကိုဖန်ဆင်းတဲ့ဆိုတဲ့မဟာသမအဆွဲသိချတာပေါ့လေဆွဲပေါ့ဒီဆွဲတွေပေါ့ရှိတာသိချဆွဲပေါ့လေဒါတွေကအမှန်တန်ဖြစ်တဲ့တရားတွေကသူတွေကိုအဲ့ဒါကြီးဖြစ်ပြီးတော့ဆယ်လဲနေတာပဲသူတို့လိုလိုက်ပြီးတော့သူရဖြစ်နေဖြစ်နေတာပဲဟွန်း နာလေးလောက်ပဲသူတို့ကြောက်ကြကောင်းနေပါပြီဆရာကြီးဟာစိတ်ရဲ့အကြီးကြီးတွေပဲစိတ်မဆန့်ရှင်းမှုတွေပဲရိုးရိုးမတန်ရှင်းတာနေပြီးတော့တစ်ဖက်ဆွန်းရောက်တာတွေပေါ့စိတ်ငန်းငန်းအဲစိတ်ပြီးတော့မာနကြီးတာတွေပြီးပြီးတော့ငန်းငန်းငန်းငန်းတဲ့ပေါ့လေ ဒီကုကုန်းဆန္ဒလေးဒီကုန်းဆန္ဒလေးဓမ္မဒါဆိုပြီးတော့ဟောလေဒါကလို့ရင်ဒီလိုဘာမှမရှိဘူးဆိုတော့ဘုရားအစွဲဆန္ဒလေးဟောလေသူကြောက်ချက်ကောင်းတယ်ဒီသုံးခုနဲ့ပဲလူတွေဟာအဲဒီသူရဲ့ခြေလည်းမခံရတဲ့အတွက်သူရဲ့ခြေလေးကြားထဲမှာဆုံးတယ်လို့ရှိမာနလည်းဆုံးတယ်လို့ရှိဘူး တတ်မဲ့တဲ့တဏှာတွေဆာလုံးတဲ့တဏှာတွေလည်းဆုံးနေလို့မရှိဘူး။တကူအောင်ဆန်ဒီအောင်ဆန်ဆိုဒါတွေလည်းဆုံးနေလို့မရှိဘူး။ဘုဒ္ဓရဲ့ဆွဲရလည်းဆုံးနေလို့မရှိဘူးဒါလည်းခြေလည်းခံရတာ။အဲ့ဒီခြံကြီးသတ္တဝါတွေခံရတာပဲ။အဲ့ဒါဒီတည်းမြတ်စွာဘုရားကအာမခံစေပြေးထားတယ်။စိတ်ကြီးစီကြီးကျိုးစီကျဲဖို့တဲ့သတ္တဝါတွေ။ အကြောင်းကြီးကအကြောင်းကြီးပဲရှိတယ်မချောင်းမရှိကြောင်းကြီးဆိုသိကြတယ်လမ်းကြောင်းခေါ်တာပေါ့ဟွန်းအဲ့ဒါကြီးဟာသာဝတိစိတ္တသမရှုခွင့်ရဲ့အာရုံကြီးတွေကအတိတ်ကပေါ်တဲ့အရှုခွက်ကလေးတွေကိုရှုမှအပြတ်မှရှုမှတ်တဲ့သတိတရား၄ပါးပဲဒီလိုဟောတာ ရိုးရိုးလေးဟောထားတာပါပဲဒီမှာသတိဥဆိုင်ရဲ့အကျိုးပါကိုနည်းနည်းကြည့်တော့သတ္တတရားနည်းနည်းလို့လာတယ်တော်တော်လေးနားလည်လာတော့သရောဘုဒ္ဓတရားလို့ကြလာတာသိပြီးတော့ကိုတရားတော်ရဲ့ဂုံကြီးပေါ့လေအကျမ်းလည်းပဲတော်တော်ရှင်းလန်းလောက်ပြီးပြီဆိုလို့ရှိရင်သိကိုလို့ကြလာတာပဲဒီတော့ စပိုင်းတရားတွေနာရတာဟာအလုံးလုံးတော့မယ်ဆိုလို့ရှိရင်လုပ်ငန်းပြုလုပ်ကြခြင်းအောင်မြင်လို့ဖို့ရအတွက်သတ္တရားလို့ချမှာမလို့ပဲနဲ့ဘာမှအတိတ်ကမရှိမှလည်းလုပ်ရတာဒီအလျာကူရတယ်လို့ဖြစ်နေတော့ဘာမှအတိတ်ကမရှိဘူးလုံးလုံးချာချာနဲ့ကောင်းတယ်ကွာ safe ဝတစ်ခုမှာသူပိုင်းဆိုင်ရာအားတွေပေါ့သူရတဲ့သူလိုအပ်တယ်လို့စိတ်ပိုင်းဆိုင်ရာအားတွေလည်းပဲစွမ်းအားတွေလည်းပဲစိတ်လိုအပ်ပါတယ်သူပိုင်းဆိုင်ရာအားမကြည့်လို့ရှိရင်ခန္ဓာကိုယ်ကြီးကိုလှုပ်ရှားတယ်ဘူးလှုပ်လည်းမလှုပ်နိုင်ဘူး စိတ်ပိုင်းဆိုင်ရာအာမကြည့်ဘူးဆိုလို့ရှိရင်လည်းစိတ်တို့ကြည့်ရမလို့လားကိုယ်ရေးကြည့်တာကစိတ်ပိုင်းဆိုင်ရာဆွမ်းအားတွေကြည့်တယ်ရေးကြည့်တာဒီဆွမ်းအားတွေကသတ္တပလခေါ်တဲ့ယုံကြည်ဆွမ်းအားဟာတော်တော်ရေးကြည့်ပါလားအဲဒီယုံကြည်သွားတွေကောင်းဖို့ရာအတွက်ပထမဆုံး ယုံကြည်မှုတတ္တရားကိုနှုတ်ပြရပါတယ်ယုံကြည်စွာအားလို့လို့ညာတရားနာပါလေတရားနာရတယ်တရားနာတယ်ဆိုလို့ရှိရင်တရားဆွေးနွေးတာလည်းအတူတူပါပဲသိတော်တဲ့စာအုပ်တွေဖတ်တယ်လည်းအတူတူပါပဲနာတယ်ဆွေးနွေးတယ်ဖတ်တယ်ဖတ်တော့ကိုလိုရမယ့်လုပ်ငန်းအကျိုးလေးကြီး နည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်ပြီးသွားပြီဆိုလို့ရှိရင်လို့လာတဲ့တရားတရားတွေကျုံ့ကျုပ်ဆက်ပြီးတော့တော်တော်ကြည့်တတ်ပြီဆိုလို့ရှိရင်ကိုယ်ကအမထုတ်ပြီးမှလည်းဟုတ်တော့တယ်ဆိုတာပေါ့လေဆုံးဖြတ်ချက်လေးချတော့တာပဲဒီကျိုးတွေလည်းရလို့တဲ့ဆန္ဒနဲ့ဖြစ်တာပဲရလို့တဲ့ဆန္ဒဖြစ်ပြီဆိုလို့ရှိရင်အထုတ် အထုဖြင့်အပိုင်ကြီးဖြစ်သွားတာပါ။ကျောင်းလောက်ကိုယောဂီတွေကိုဒီနေ့တနားရီလောက်တနားရီလောက်တရားခေါ်နေရတာ။တတတရားမလို့သေးလို့ရှိရင်လို့အောင်ဆိုပြီးတော့တရားရဲ့ဂုဏ်ကြီးပြိပ္ပံရဲ့ဂုဏ်ကြီးတွေကိုနည်းနည်းနည်းနည်းကြောက်ကြောက်သွားရပါလေ။ဟောတိပ္ပံရဲ့ဂုဏ်ကြီးစိတ်စီကြပါလားဆိုတော့ စစ်စစ်ကြပါလားသူရဟန္တာဖြစ်တဲ့အချိန်ပဲဘုရားဖြစ်တဲ့အချိန်ပဲတလောက်ထိဆောက်ဆောင်နိုင်တာဆရာသူတွေလည်းပဲဒီတိဋ္ဌာန်လမ်းကြောင်းကိုဆောက်ရပဲဒီဒီသားကြီးကိုဖမ်းပြီးတော့ဒီဒီရမှန်များတဲ့အကုန်ကြည့်ပြီးတော့သံဃာညာပိုင်းရှိဖြစ်သွားတာဒီကဘုရားအဆူကြီးအရိယာဆူကြီးတရားတွေမှာရှင်းသွားတာလမ်းယုတ်လမ်းဟောင်းကြီးဤကောင်ဤမှန်ကြီးပေါ်တယ် စဉ်းစားဖို့ရှိပါဘူးရိုးရိုးလေးနဲ့ချုပ်နိုင်ရတဲ့ဒီလမ်းကြီးပါဆရာကိုတရားတော်ရဲ့ခုကြီးတွေကိုဟောပြတော့ဒါကိုစူးစိုက်စိုက်နားထောင်လို့ရှိရင်ပြိဋ္ဌာန်တရားဟာဒီဒီကိုယ်ကိုယ်လေးအကျိုးရတာမဟုတ်ဘူးအမှန်ကြီးကျယ်ပြီးတဲ့အကျိုးတွေရပါလားဆိုတော့ တည်ရဖြစ်သွားတယ်အဲ့လိုမှယုံကြည်သွားတယ်သတ္တတရားနိုးလာတယ်နိုးလာတော့ဒီအကျိုးစိတ်စင်ကြယ်လိုတဲ့ဆန္ဒတွေဖြစ်လာတယ်တောင်းဆိုလာတယ်တကယ်တောင်းဆိုလာပြီဆိုလို့ရှိရင်နောက်ဆုံးခုရှိတဲ့စိတ်ဆန္ဒတွေလည်းဆွံ့ရဲလာတယ်တကယ်အထုတ်တဲ့အခါမှာလည်းကိုယ်နဲ့တည်းမငဲ့ငွယ်ပဲနဲ့ပေါ့လေ ဒီမှာခံပြီးတော့လေအထုရဲလာပြီးရတယ်စိတ်ဖြစ်ပေါ်မှာပါဒီတော့တတတရားယုံကြည်သွားလို့လို့ရတရားနာပါလေတရားဆွေးနွေးပါလေတရားဆောက်တည်ကြည့်ပါလေဘောလေတော်အနိုးနေတဲ့တတတရားကိုဘာလို့ရမလဲ ကိုယ်လိုအလုံးနဲ့ရှိစုပြုဆုံးပြရတာရှိရတဲ့မှာအိပ်ကြော်နေတဲ့ပုဂ္ဂိုလ်တယောက်လုံးလို့ဖို့ရအတွက်နှိုးထားပြီးဆိုရင်အဲ့ရဘောမထားသေးဘူးဆိုပြန်ကြော်သွားနိုင်တယ်ဆရတယ်ဆရတယ်ဆလုံးလို့ရတယ်အလုံးလို့တဲ့ခါကျတော့တောင်းတောင်းအိပ်ရှင်တယ်လည်းကြောက်သွားတာပဲ။အဲယုံကြည်စွမ်းအားတိုးလို့ညာတရားအထုတ်တယ် ဆရာကြီးအားထုတ်လာလို့ရှိရင်စိတ်ကြီးစင်ကြယ်တော့အမှန်ပါပဲဒီလိုတရားကြီးခင်းလို့ရှိကြတော့အမှန်ပါပဲဟိုအေယောငါစိတ်ကြီးအရင်တော့သူကူးချလာတယ်ဆိုတော့လေဆိုင်တယ်လေးလက်ခံစားဖြူလာတယ်သိကြတယ်သိတာအာယုံနဲ့အသိခွဲခြားပြီးသိပါလို့ဆိုပြီးဩငါတို့ကခင်းနေတာက ပုဂ္ဂိုလ်သတ္တဝါလို့ဖြစ်ကြအခုတော့ရုပ်နဲ့နာဒီလိုမျိုးတာရှိပါလားဆိုတော့ပါပြီးတော့လက်ခံလာတယ်တကူအကျိတ္တတရားမျိုးမရှိခဲ့ဘူးအဲတိုးတက်ဖို့ရာအတွက်ပေါ့လေတတ္တတရားလေးကောင်းကြည့်လာတော့အားထုတ်လို့အကြောင်းနဲ့ဆိုသူအကြောင်းနဲ့သူဆိုကြည့်လာပြီဆိုလို့ရှိရင် ခုနယုံဝတ္တန်တရားတွေကျင်းတော်တယ်ဆိုလို့ရှိရင်တတ္တတရားဝင်လာတော့တာပဲနည်းနည်းတိုးစားဖြူလာပြီနောက်ဆက်အားထုတ်လို့သမဏညာဘိုင်းတော့ရောက်ပြီဆိုလို့ရှိရင်ပကံလာဝေဒနာတွေစိတ်မပြီးတော့ရှုမှတ်လို့ဒါတွေကျော်လွန်သွားပြီဆိုလို့ရှိရင်ဟော ဒါကြီးကရှိပါလားဒါကြီးလည်းကြောက်ကြောက်သွားပါလားတကယ်အထုတ်တော့ဒါကြီးကျင်းတော့ပါလားဆိုတော့ဘောလို့ဆက်လက်ပြည့်ရှိလာတယ်စိတ်ကလေးကြီးကျော်သွားတော့ခုနကုရိယနဲ့ပေါ့လေဆန္ဒပြင်းရပြီးအထုတ်တော့ကျော်သွားတော့ရဲလေးရဲလာတယ်ဝိရပြညာမရင်တော့ပြအဲလူတော်ပြပြညာမရောက်လာပြီဆိုလို့ရှိရင်အိုး သိပြီးတော့ခါရတော့အတိညာလေးတွေကလည်းချက်ချက်ရဖြစ်လာတော့ခဏကြည်လင်မှုတွေစိတ်သိအားရမှုတွေအေးအေးချမ်းမှုတွေနှစ်သိအားမှုတွေချမ်းသာမှုတွေသိဖြစ်လာတာပါအဲဒီကကြတော့စိတ်လိုက်ရှင်းလေးကိုပဲကောလားသဒ္ဒတရားကြီးဖြစ်လာတာ အဲဒီကကျတော့အတိမောက္ခအတိမောက္ခဆိုဆုံးဖြတ်ချက်ချလိုက်ဟုတ်ပြီဒီလမ်းစဉ်ကမှန်တယ်ဒီလမ်းစဉ်ကလျှောက်လို့အားထုတ်လို့အခုဒီလိုအခြေအနေရောက်လာတာလမ်းစဉ်ပေါ်ရောအားထုတ်လို့ပြည့်စုံတဲ့အချက်ပေါ်မှာရောငါလည်းဟုတ်ပြီဆိုပြီးတော့လေအဒီဒီဆုံးဖြတ်ချက်ချလိုက်တာဆရာတတ်တရားကြီးဖွင့်ပြလာတဲ့သဘောပေါ့ယုံကြည်စွမ်းအား ကျိုးလိုများတရားထုတ်ပြီးယုံကြည်စွာတိုးလိုများတရားထုတ်ပြီးယုံကြည်စွာဆိုးလိုများတရားထုတ်ပြီးဆိုတော့တရားထုတ်လို့ဖြစ်လာတာလေတော့အလုံးမလုံးခံနေတော့ဗလီနဲ့မှတတ်တရားမထုတ်ပါဘူးအလုံးလုံးပြင်မယ်လို့ဖြစ်အောင်မလုပ်ဘူးဆိုလို့ရှိရင်အတွေ့အကြုံရှိတော့အတိညာမပေါ်တော့တတ်တရားလည်းမတိုးပါဘူးမဖွင့်ရောပါဘူးဒါကြည့်ကြဒီတိုင်းဒီတိုင်းနဲ့သွားတော့ လက်တွေ့လက်ခံနိုင်တဲ့အပိုင်းကတော့ဘုံကူဝါစာပေါ်ရင်အာရုံကိုစိတ်အားသက်ချိန်စားခဲ့ပြီးတော့ဆွေးနွေးစွာရှုလို့ရှိရရှိရအဝလေးမှာစိတ်ကလေးစိုက်ချပြီးတော့ဇာတ်တော်သာပြိဋ္ဌာတွေလှုပ်ရှားမှုရှိပဲနဲ့ရင်းပြီးတော့နေတဲ့ခိုက်တာလေးပဲစဉ်းစားဖို့ဒီဘဝဒီလိုမှပြတ်မှပြဖို့ပဲနဲ့ အားဆက်ပြီးတော့အားထုတ်တော့ကိုတိတာခေါ်တဲ့အပြင်းကျင်းတော့တယ်လေဒါတိုက်ထုတ်ပလိုက်တာပဲအာဝိသုဒ္ဓိဆိုတော့အာအပြင်းကိုတိုက်ထုတ်ပလိုက်တာစိတ်ကစီကျင်တော့တာခုနချိန်သားကြိုက်တယ်ဆိုတော့ကာမဂုဏ်အယုဘက်ကျဲသွားတာမရှိဘူးကာမဂုဏ်တည်းကျဲတယ်ဇဝရဂုဏ်တည်းကျဲတယ်ဝိသုဒ္ဓိတည်းကျဲနေတာပဲ ဒါလည်းရှိကျဲခေါ်တာပဲတတိလေးတွေပြည့်သွားပြီဆိုလို့ရှိရင်စိတ်ချင်းဒီညာကိုမရအောင်သူကကာကွယ်ထားတယ်ပိတ်ဆို့ထားတယ်ဆုံးလုံးဆုံးလုံးဖြစ်နေတယ်ဒါလည်းရှိကျဲတာပဲဆိုရသောရှိမိအောင်မှာစိတ်ကလေးတစ်ခိုက်တာအခိုက်တာစိတ်စိတ်ချတော့ခဏကတမာဒီလေးပေါ့လေတမနစ်လောက်ဆက်ပြည့်နေရုံပဲအချိန်ကုန်ရစွာ ဆရာနဲ့ထုတ်ချက်တော်ကိုငြိမ့်နေတယ်။သောတာနဲ့ထုတ်ချက်တော်ကိုငြိမ့်နေတယ်။ဟွန်းဒါလည်းကောင်းတယ်။နောက်အာရုံမသိနဲ့ကျဲပြီးတော့သဘောမှန်လေးသိလာတယ်။ဘုံမှသိလာတယ်ဆိုလို့ရှိရင်အတိမှုတိမမှုအဲ့ဒါလည်းသိနေတာပဲ။သတ်စိတ်ကျဲတော့ခေါ်တာပဲအခိုက်က။စိတ်စိတ်ကျဲမှုလေးကြီးသင်္ဘောရဆိုတာရပြီမှာဘုရားတရားညာနေချက်တာ။ ဝေဒနာညာလေးဖြစ်လို့ရင့်သွားမှအဲကုလားအဖို့တာခေါ်တဲ့ဉာဏ်တင်္ခါရရင်းရဲ့ဒီပေါ်လေးရောက်သွားနိုင်တာအဲဒီဒီရောက်သွားပြီလို့ရှိရင်ထိုင်သွားပြီသတ္တရားတွေကသူ့စောပိုင်းမှာအဲဒီလိုအားထုတ်နေတော့သူ့ရဲ့ပြန်ဉာဏ်မဲလောက်ရောက်သွားပြီဆိုလို့ရှိရင်ဟိုဖြစ်လိုက်တဲ့ နှစ်သိအာရမှုဒီရှိတွေပါကိုယ်ရောစိတ်ကအေးချမ်းတာတွေပေါ်ပါတာတွေထွက်လက်တာတွေပါအရုပ်ဖြစ်တာဒါတွေလည်းမှစားရတယ်ဒီတော့ငဘဝတ္တတရားအတိမောက္ခုတ်ချက်ချက်ချနိုင်တော့တဲ့အခြေအနေကြီးရှိပါတယ်။တတိယလည်းငဘဝဥပဋ္ဌိတ အာယုံမှာတည်ပြီးတော့ကတ်သွားအောင်အားသက်ရနောက်တော့အချိန်ရတယ်လည်းဆိုတော့သူပတိတတတိကောင်းကောင်းဥဒ္ဒရာရယ်ဒီလိုကတော့ချိန်ချိန်ပြီးနေတာအခုတော့ချိန်လာကြပြီးတော့ချက်ကလေးချက်ကလေးပေါ်ရအောင်မဟုတ်ဘူးဆွဲပြပြီးတော့ခတ်နေတာသူပတိတတည်းဖြစ်နေတာစိတ်ကိုထူးကြတာကလည်းအဲ့ဒါမှအားရည်ပြေတာပေါ့ ဝိရိယနဲ့ပက္ခဟနဲ့ပက္ခဟဆိုတာကငဘောကတော့အားသက်ပြီးတော့မှတ်ရတာသောတော်ဝိရိယအရှင်ကြီးချက်လာပြီဆိုလို့ရှိရင်ရှင်ရလို့အားသက်ရတော့မဟုတ်ဘူးနဲ့ပေါ့လေသူဟာသူပဲတကားလေအပြင်းရှိတဲ့ပိဋကဆွဲအားကလွတ်လွတ်ပြီးတော့အပေါ်တက်တက်သွားတာပေါ့လေပက္ခဟဆိုတာညှစ်တင်ပေးလိုက်တာရာဝတ္ထုကိုဆွဲမှတင်ပေးလိုက်တဲ့အခါကျတော့ ဟုတ်လေကြမသွားဘူးခုလည်းမလည်းရောက်နေတယ်ရှင်းနဲ့ညစ်တယ်လေအဲ့ဒါပြဿနာခေါ်တယ်ဝိရထူးကြလာငကောအာထုတ်တဲ့အချိန်ကအထုတ်ခုရရှိတော့အကျိုးအနေနဲ့ပေါ့လေအဲ့ဒီခါမှာဝိရတို့တတိတို့သမာဓိတို့ပညာတို့ဟာဖြစ်လာတာသိထူးကြလာတာပဲနော်အဲ့မှာစိတ်ကဆိုင်ရာအားကြီးပြေးလာပြီအဲ့လိုပြအောင်ရှိကြရ ဆိုးဆိုးမြင်းမြင်းအထုတ်ရတာတော့အပြည့်ပါပြီဆိုလို့ရှိရင်ဟုတ်လိုက်လေဆိုတော့မှန်လိုက်လေဆိုတော့ဒီလည်းမှန်တယ်ဒီတိုင်းအထုတ်လို့ကိုယ်ကအကျိုးရလာလေးရမှန်တယ်ဆိုတော့ဆုံးဖြတ်ချက်ချလာတာပဲရှင်ကြီးစွာတိုးလို့များတရားထုတ်ရှင်ကြီးစွာဟွန်းပြောပါလေအဲချိုးလို့များတရားထုတ်ပြီးတတတရားတွေ ဖြူဖြူကိုဖြစ်လာတာအဲနောက်အရင်းကနေပါတိသွားပြီလို့ရှိရင်ဒီကြီးစွာခိုင်လုံများတရားထုတ်ပြီးဆက်တော်တရားကြီးခိုင်သွားပြီ။မာတရားထုတ်ပြီးဆိုတာစိတ်ပိုင်းဆိုင်ရာဒီရှိတဲ့စွာရှိအောင်ရှိတတ်စွာကိုလည်းပဲတိုးပွားအောင်ဖွံ့ဖြိုးအောင်ဆိုပြအောင်ခိုင်ကောက်အောင်ပြုလုပ်ကြည့်လားဆိုတာအဲ့ဒါနားလည်ရပါတယ်။ အဲဒီလိုကြည်ရင်နဲ့ခိုင်ပါတဲ့တတ္တတရားသမာဓိတတ္တတရားဆင့်ကြည့်ရောက်လာပြီဆိုလို့ရှိရင်အဲဒီတတ္တတရားရဲ့အခြေကိုပေါ့ဒီရဲ့လုံဆောင်ရဲ့ကိစ္စဒီရဲ့အချင်းရာလေးရောပြီးတော့အနည်းဆုံးအကြောင်းတွေလည်းပဲပြီးသားလာတာသတ္တနာသတ္တ သတ္တသတ္တတရားဒီယုံကြည်မှုသတ္တတရားဒီသတ္တဟနာလက္ခဏာစိတ်ဝင်ခြေလက်ဆုံးဖြတ်တတ်တယ်ဉာဏ်နဲ့စိတ်ဝင်သွားပြီဆိုလို့သတိဝိသိသိဝိသိအမှန်တရားတွေတွေ့တွေ့လာပြီဆိုလို့ရှိရင်ဟုတ်တယ်ဟုတ်တယ်မှန်တယ်ဆိုတော့ဆုံးဖြတ်ချက်ချတာလေအဲ့ဒါယုံကြည်ရခွာပဲစိတ်ဝင်ခြေလက်ဆုံးဖြတ်တတ်တယ် တရားနာလို့ဆုံးဖြတ်နိုင်တယ်ဘူးဆွေးရလို့လည်းမဆုံးဖြတ်နိုင်တယ်ဘူးစာရီကြည့်လို့လည်းပဲဒါကိုယ်လေးမဟုတ်တော့မဆုံးဖြတ်နိုင်ဘူးရှင်နဲ့တော့ဆုံးဖြတ်လို့ရတာပေါ့ဒါပေမဲ့အဲ့ဒီဆုံးဖြတ်မှုကဆုံးဖြတ်မှုအစ်စ်မဟုတ်ဘူးဆိုတော့တရားထုတ်လို့အမှန်လေးတွေ့လာပြီအစစ်စစ်တွေ့လာပြီဆိုလို့ရှိရင်တတ်တတ်တရားတွေလည်းပဲအချိန်နဲ့တခါတည်းတက်တက်လာပါ တဝေကျေလဆုံးဖြတ်တတ်သည်ကိုယ်ပညာနဲ့အသက်ဝင်ပြီးတော့ဘောဒီဆုံးဖြတ်ချက်ချတဲ့ဖတ်တာတရားလေးတွေဟာတဖြည်းဖြည်းအားဖြည့်ပြီးတော့ဘောဒီသတ္တဗလယုံကြည်စွာအားဖြစ်လာတယ်သူ့ဖော်များကြီးပွားစေသည်သူနဲ့ရှင်ပဲသံတရားတွေဆိုရှိတယ်တတ္တတရားတက်တက်ဖြစ်တာမဟုတ်ဘူးသူနဲ့ရှင်တွဲပြီးတော့ဖြစ်တဲ့စိတ် သူလက်ရှိပြောပြီးတော့စိတ်နဲ့စိတ်ကိုကြီးတဲ့စေတသိက်ဟွန်းဟာခလားတတိတို့ဒါတွေလည်းအကောင်းလာရှေ့ကြောင့်ဒါတွေလည်းပဲအပူကြလာတာလူကျင်ဖို့လို့စိတ်မဆိုးဘူးလို့ဒါတွေလည်းကြည်ကြလာတာသုံးရစွာရှုဖို့လို့ဒါတွေလည်းကြည်ကြလာကြတာ ကိုယ်ရောစိတ်ပါခြေရင်မှုတို့ပေါ်ပါမှုတို့စသည်စသည်ပေါ်နေတာလေအကုန်လုံးလည်းဖြစ်လာတာ။ဒါလည်းမှသောဗလစေတသိက်ကြီးခေါ်ရတယ်။သံဃာလှပ်ပါတယ်စိတ်နဲ့လှပ်ပါတယ်စေတသိက်ကြီး။စိတ်စိတ်နဲ့လှပ်ပါတယ်စေတသိက်ကြီးဖြစ်လာပြီဆိုလို့ရှိရင်သူလည်းပူပေါင်းလို့ဖြစ်တဲ့စိတ်တရားလည်းလှလာတာစိတ်ကလေးတွေလှလာတာဒီပိုင်းမှာဟင်းသူလည်းသင်ရှားပါတယ် သူ့ဖော်ပြကြီးပွားစေသည်သူရဲ့ရှင်တွဲပြီးတော့ပြရတဲ့နမိုင်းဆန္ဒတရားတွေကိုကြည်လင်မှုတွေခါလဲပွားအောင်ပေါ့ရအောင်ထွားအောင်ခါပြုလုပ်ပြီးတော့တာဟင်းအဲဒီကကျတော့ဘယ်စိတ်နောက်ကြည့်လဲရှိဘူးအကာလစီယပစ္စည်းပတ်တာလားမနောက်ကျပဲညာနဲ့ရှင်ပြီးဒီနေရာလှုပ်လို့ရှိရင်ရှုနေရည်တွေဆိုရင် လှုပ်လေလေပြီးတော့လောက်ထုလေလေပဲတော့နောက်ပြီးချောကြီးဖြစ်သွားတော့အဲဒီလိုရေတွေကိုဖွက်တဲ့ပုံနဲ့ထည့်ပြီးတော့ရေရေထားလိုက်လို့ရှိရင်ရေရေထားပြီးတော့အပေါ်ချီတက်လာတာလည်းကိုအခုအခုလိုတိပ္ပံတရားအားထုတ်အောင်မသိတဲ့ပုဂ္ဂိုလ်တွေဆိုရင်စိတ်ကအလောက်တွေပဲဝင်နေတာပဲလောဘတွေဝင်နေဒေါသဝင်နေမောဟတွေဝင် သုံးလို့ပဲတခါလဲစိတ်ကိုနှောက်နေတာငြိမ်နေမရှိဘူးကြည်လင်ဘက်ကိုရှိဘူးဟာဟောဘုဒ္ဓတရားတွေဝင်လာတော့စိတ်ကြီးကြီးတဲ့လောက်ကြည့်တော့ရည်တယ်များဟောကြောက်ချင်လို့ဘာလို့ထားခဲ့လို့ရှိရင်ကြောက်ချင်အစွမ်းနဲ့အနေတွေထိုင်ပြီးတော့ခြေရင်းလာတယ်လို့ပြောတယ်ကိုရှိခုကတော့အကျိုးရင်းရဲ့ပရိယာနဲ့ယရနာလို့ဆိုရတယ်အဲ့ဒီဟာတော့ ဒါပဲမှာပဲရှိတယ်လက်တွေ့တော့ဟုတ်တော့အခုကြောက်ရှင်ရတော့ဒါအဲဓာတုဝိဒ္ဓကြီးနဲ့စိတ်ပါကြီးနဲ့တော့ထိရှားတယ်သူကအနေနဲ့တိုင်းလို့ခြီးသွားတာတတတရားဝင်လာလို့ရှိရင်စိတ်ဟာအနေနဲ့တိုင်းခြီးသွားတယ်မနောက်ရှိတဲ့တရားပါလားဆိုတော့ရှင်းရတယ်လည်းပေါ်လာတာပါဒါအကာရခေါ်ရတယ်အနည်းဆုံးအကြောင်းကတော့ ယုံကြည်တတ်တဲ့အရာတွေပေါ့။ဘုရားကုံတော်တရားကုံတော်သံဃာကုံတော်တွေပေါ့။ကံနဲ့ကံဤကျိုးဘဝပေါ့။အခုဒီမှာတရားကုံတော်တွေပေါ်လာတာ။ဟွန်း။ကျမ်းနာရုံနဲ့အပူစင်နဲ့ကြည့်လို့ရှိရင်သမထချမ်းသာစိတ်ရည်ချမ်းသာဥပဒနာချမ်းသာတွေရတယ်။စိတ်ကြည်ကြီးရချမ်းသာတွေတော့ရှင်ဒီမလေးတွေဒီလိုကျင့်လို့ ဒီလိုအကျိုးတွေပေါ်လာတယ်ဆိုတာပေါ့လေတရားလုပ်ငန်းနဲ့အကျိုးရလာခွင့်ရဖြစ်တော်တယ်တွေ့ပြီဆိုလို့ရှိရင်တရားကုံတော်တွေပေါ်လာတော့မယုံကြည်လို့ကိုမရတော့အလိုလိုကိုယုံကြည်လာတော့ဘယ်လိုမှအသိယုံကြည်ခိုင်းတာမဟုတ်ဘူးမယုံကြည်တန်ခတ်မယ်ဆိုတော့လည်းမပါဘူးဆက်လို့ပဲအဲအနည်းဆုံးဆုံးကတော့ ခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တရားရဲ့ခုံရည်တရားရဲ့ခုံရည်ကဒီနည်းမှလည်းလက်ရှိจิตသုံးလက်ရှိจิตသုံးလို့အကျိုးရတာတဲ့ဒါကလည်းတွဲပြီးတော့ဖြစ်လာတာဖြစ်လာပြီးဒီတော့ဘယုံကြည့်လို့ဖြစ်တော့ဥပမာဒီတော့ကိုအားထုတ်လို့တွေးရှိတဲ့တရားဟာတတ္တတရားတွေတိုးတက်ဖွံ့ဖြိုး ခိုင်မာဖို့ရာအတွက်အနည်းဆုံးကြောင်းဆိုတာဒါထင်ရှားတယ်။တတိယဝတ္ထုပဋ္ဌာနာဆိုတာဒါပြောတာပါ။အခုပြောခဲ့တဲ့စကားစီရစိတ်ကြီးကြီးကြီးကျင်းဝတ်စေဖို့ရှိတယ်ဖို့ရာတိကျတဲ့သင်ရှားချက်လေးလမ်းတွေကိုဟောဒီယူတတနာချလို့ဒီမှာရကိုကြီးကြီးကြီးသွားပြီဆိုရင် တတတရားကြီးလုံးချတာနော်လူနေတဲ့တတတရားကိုကိုယ်တို့လက်တွေ့အလုံးနဲ့ပြုစုပြုတော်ပေးတဲ့အခါကျတော့စိတ်စိတ်ကြမှုကအစအတိညာလေးတွေအစဉ်စဉ်စဉ်စဉ်ဖြစ်ပြီးဆိုရင်စိညာဖြစ်တော့နောက်ပိုင်းကဟုတ်လက်ဒီမှန်လိုက်နေဆိုတော့ဒီဆုံးဖြတ်ချက်ချတယ်အဲ့ဒါတရားလေးကတိုးလာတာဖွံ့ဖြိုးလာတာတန်မားလာတာပါ ဒါတစ်ဖြည်းဖြည်းလိုဖြစ်မှာဒါသိကြတာအဲနောက်ဆုံးအင်းနဲ့မှာတွေ့တော်ပြီဆိုလို့ရှိရင်ဆိုင်နဲ့ဆိုင်လာတော့တာပဲအဲဒီရှင်မြောက်ခဲ့ပဲဥရိယပြန်ညာနဲ့တော့ရောက်တဲ့အခါမှာတော်တော်လေးကိုသတ္တတရားတွေကခိုင်မာလာပါပြီဒီနည်းမှလေ့လာပြီးတော့မလေ့လာဘူး ဒီလိုပဲအာမထုတ်ဘူးအထုတ်ဘူးလည်းပြည့်စုံအာမထုတ်ဘူးဆိုလို့ရှိရင်တော့တကယ်အမှန်မတွေ့သေးတော့အတည်ပြုမထုတ်ဆက်နိုင်သေးဘူးတရားကထွက်ပြီးတော့ဒီတိုင်းနေလို့ရှိရင်ငိုတိုင်းနဲ့ပြန်ဖြစ်သွားနေရတာပဲအဲဒီလိုဆိုလို့ရှိရင်ဝိသပတာရခေါ်တဲ့ဉာဏ်ဖြစ်တဲ့ဝိဉာဉ်ကြီးရဲ့ခိုင်နေတဲ့ခိုင်မာတဲ့တရားတရားမျိုးမရတော့ ကကိုယ်ရာလည်းမရှိဘူးဆိုလို့ရှိရင်မုဒ္ဒပတ္တနာဆိုတာဖြစ်တတ်တယ်မုဒ္ဒဆိုတာကအချင်းကြီးဘာမှအတိတ်ပဲမရှိအကျိုးမရအခြေမြင့်မရှိတဲ့ဟာတွေကိုယုံကြည်ရဖို့မုဒ္ဒပတ္တနာဆိုတာတရားပြည့်မိုက်မိုက်ကံကံကိုမိုက်မိုက်ကံကအရန်ယုံကြည်တာပေါ့ ဒီမမကအရာကြီးကြီးတဲ့ဟာအချိန်လေးကဘာမှမရှိတော့ဘူးဘုဒ္ဓပသနာဆိုတာအချိန်လေးယုံကြည်တယ်အဲ့ဒါကြီးဖြစ်တတ်ပါလေဒီတော့အဲ့ဒါကြီးရိုးတွေမိုက်မိုက်ခံကအရာမယုံကြည်ရအောင်အမှန်လေပေါ့ဒီကိုယ်ပညာနဲ့လက်ခံယုံကြည်ရအောင်အကျိုးရှိတဲ့ယုံကြည်မှုလေးတွေဖြစ်ဖို့ရှိဖို့ရအတွက်ပေါ့လေအခုစတဲ့ရပိုင်းလေးမှာတတ်နိုင်ဆုံးပေါ့လေယုံကြည်ခြင်းနဲ့ ဆန္ဒထေဆန္ဒထားပြီးတော့ဗောလေရှုပါအထုကြဖို့ရအောင်ပါဒီရလေးလေးနဲ့တိုက်တွန်းပါလေဒါပါပဲကြည့်ရတော့